ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမိုးကုတ်မြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်25ရက်17လ59ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောကံစေရနာကမ္မဝါဒီတတ္တရဒိဋ္ဌိပေပုံ တရားတော်လွယ်မှာလဲဆိုရင်ရတရားဟောလွယ်မှာလဲဆိုရင်ရဆိုရင်ရဘယ်နှချက်ပါနှစ်ချက်ပါနှစ်ချက်ရှိပြီးဒီကရကနေတော့ဩတရားနာလွယ် စိုးရင်ရတယ်ဆိုတော့တရားနာတို့ကုသိုလ်ရတယ်လို့အောက်မေ့စိုးရင်ရတယ်လို့သုံးတာတယ်တရားဟောတဲ့ပုဂ္ဂိုလ်ရဲ့ဟောတဲ့ပုဂ္ဂိုလ်ကကုသိုလ်ရတယ်လို့ဆိုပြန်တော့သူလွဲနေပြန်လို့ရှိရင်လေအဲသူပဲကြောင်းမှာပဲဆိုတော့အခုစိုးရင်ရတာဘယ်နှချက်ပါလဲနှချက်ပါတရားအလိုမှလဲစိုးရင်ရတရားဟောလို့မှလဲစိုးရင်ရ စိုးရိမ်ရတယ်ဆိုတာဘုရားကဟောခဲ့တာဘုန်းကြီးကတရားဓမ္မတွေနားလည်မှုရှိအောင်လို့သာခြေပိုင်းမှာကုချပြီးပြနေတယ်လို့မှတ်ရမှာနော်မှန်ပါပါဒွေမေဘိက္ခွေတတ္ထရတံအပ္ပစိတ်ခန္တိဘိက္ခွေယံတို့မင်္ဂဗျာဒွေနှစ်ပါးသောတရားတို့ဖြင့်တတ္ထရတံငါဘုရားကိုအပ္ပစိတ်ခန္တိသူတို့ဆွဆွဲကြကုန်၏ငါဆွဆွဲနိုင်တာနှစ်ခုရှိတယ်ကွာ ဘုရားပြမှန်းနိုင်တယ်မှန်ပါဘုရားဟောတာဒီကားတဲ့ဆိုလို့ရှိရင်ဖြင့်ဘုရားကိုဆွဆွဲလိုက်တာကိုနှစ်ခုရှိတယ်ဓမ္မတော့ဘယ်လောက်ရေးကြည့်တယ်ဆိုတော့တရားနာလွယ်လို့ရှိရင်လည်းဘုရားကိုဆွဆွဲတယ်မှန်ပါတရားလွယ်လို့ရှိရင်လည်းဘုရားဆွဆွဲပါဘုရားဆွဆွဲတယ်ဆိုတော့ဘုရားကဒွေးမေဘိက္ခေတတ္ထတံအပ္ပစိတ်ခန္တိကတမေတွေငါဘုရားသခင်ကိုရမေကြီးကို မင်းတို့ဆွဆွနိုင်တာငါ့ကိုမလေးစားပဲနဲ့ဖြစ်နိုင်တာမင်းတို့မှာနှစ်ခုရှိတယ်တဲ့သဘောကျကြလားတရားနာလွဲလို့ဆွဆွမှုလည်းရှိတရားလွဲလို့လည်းဆွဆွမှုရှိပါရှိနိုင်တယ်ဆိုတဲ့ဥစ္စာကိုဘုရားကဒုက္ခနိဗ္ဗာန်အငုတ်ထုံမှာသေသေးချာချာဟောသည်အာမင် ရရခဲ့တယ်လို့သာမှတ်ပြီတော့ဩတော်တော်ရေးကြည့်ပါလားတရားနာလွဲရင်လည်းအခက်ကြီးပါလားမဆိုရဘူးလားတရားဟောလွဲလို့ရှိရင်လည်းအခက်ကြီးပါလားဆိုတဲ့ဥစ္စာဒါလှမ်းဖြန့်ပြီးဟောတဲ့တရားလို့ဘုရားတို့မောင်နှင်းတို့ကိုမြင့်တို့ကမယူကြတယ်မှန်ပါဘုရားတည့်ရဲ့ဟောလို့ပြောရခြင်းဖြစ်တယ်ဆိုတဲ့ဓမ္မတွေသေချာစဉ်းစားနှတ်ထားပါမှန်ပါ ငါဖះကွာတဲ့ငါဖះကိုဆွဆွဲနိုင်တာဒီဒွေမေဘိက္ခွေတတ္တကတံအပ္ပစိတ်ခန္တိဘိက္ခွေဟံတို့မေငါဖះဒွေနှစ်ပါးသောတရားတို့ကိုနားမလည်ခဲ့သည်ဖြစ်တော့တတ္တကတံငါဖះကိုအပ္ပစိတ်ခန္တိသူတို့ဆွဆွဲကြတယ်ဖះတော်ပြောတာပဲဒီနေရာတစ်မျိုးဟိုနေရာတစ်မျိုးပြောတယ်ဒီလိုလဲဆွဆွဲတတ်တကွာကဲဘယ်လောက်ကြောက်စရာကောင်းလဲဟုတ်ပါဘူးဘုရားပြမတတ်တယ်ဆိုတဲ့အဓိပ္ပာယ်ပဲတရားဓမ္မတို့မှန်ပါပါ အဲဒါဖြင့်ဘာတော့လို့မဲတဲ့အခါကျတော့ကတမေတွေနေရတံသုတ်တန်တာနိတကသုတ်တန်တန်တိပဇာနာတိငါကဆောင်းပြီးတကလာဟောထားတဲ့စကားကို तू ကတိုက်ရိုက်ဟောတဲ့ယူလိုက်ရင်လည်းငါဖျက်ဆွဆွဲတာပဲမှန်ပါပါဆောင်းပြီးဟောထားတဲ့တရားကိုတိုက်ရိုက်ယူလိုက်ရင်လည်းမရပါဘူးငါဖျက်ဆောင်ဟောတာကိုငါရှင်းပြမယ် ဖာနာသားတွေဒကာဓမ္မတွေကြားဘူးတဲ့ဝတ္ထုပဲထုတ်ပါဖာနာသားတွေကလည်းဆိုလို့ရှိရင်ဖြင့်တဲ့မြတ်စွာဘုရားခင်ကိုရမကြီးတရားကိုသူသည်နွားကြောင့်သားကလည်းကြောကုပုံမှာတပြားလေးဒုက္ခလေးထောက်ပြီးကာလဟောလိုက်လို့ရှိရင်တရားဖို့ပြည့်ချည်ရဲ့မောပါဘူးငါတရားပဲနာပါတော့မယ်ငါသိခြင်းသိပါတော့ဆိုပြီးကလည်းဖာနာသားကဖားကတရားနာ နောက်တရားနဲ့ပဲဒီဒဏ်ချက်နဲ့ပဲအသက်ထွက်ဝิญဉ်ထုတ်သွားတယ်အဲ့ဒါနတ်ပြေသွားဖြစ်တယ်ဖာနာသားဆိုတော့ဩဖာရငါသားသွားဖြစ်တာပဲလို့မဆိုနိုင်ဘူးဆိုနိုင်ပါဖာရငါသားသွားဖြစ်တယ်လို့ဆိုလို့ရှိရင်တရားဓမ္မတို့ဒါဖာရကငါသားမဖြစ်နိုင်တာမှန်ပဲမှန်ပါဖာရတော့ဖြင့်ငါသားမဖြစ်နိုင်ပါဘူးဖာနာယုတ်ကဒီရင်ချုပ်မှန်ပါ သဘောကျနတ်နာယုတ်ကတခြားမှန်ပါဘာနာယုတ်ကဒီရင်ချုပ်ပါဒီရင်ချုပ်တာတဲ့ဒိုရစမလိုက်ပါဘူးမှန်ပါမလိုက်တော့ဘာနာဖာကနာသာသောဖြစ်တယ်လို့ခင်ဗျားတို့ယူလိုက်တော့ကိုညာဒီဖားတွေပြန်လဲနတ်သာသောဖြစ်တယ်ဆိုတော့ဆက်ခင်ဗျားတို့တိုက်ရိုက်ယူလိုက်လို့ရှိရင်ဒါဟာတဲ့သတ္တရာဒိဋ္ဌိပဲသွားသောကြောင့်ဘုရားကဒီလိုဟောတာပဲဖားကနတ်သားဖြစ်တော့ပါတယ်လို့ဟောထားတာပဲ စွတ်တို့ဖြင့်ဒီအတိုင်းပဲတရားနာရခြင်းနတ်သားဖြစ်တာပဲဆိုဖြင့်စွတ်တို့လည်းဖြစ်ရမှာပဲဒီလိုကောမယူဘူးယူခဲ့လေရှိတာတရားဓမ္မတို့စွတ်တို့စွတ်တို့ပဲသွားမလို့နတ်ဖြစ်ရင်မှတော့ပုံမရှိဘူးမှန်ပါစွတ်တို့ပဲနတ်ဖြစ်မှာသူများနတ်ဖြစ်တာမဟုတ်ဘူးဒီလိုမယူလိုက်ဘူးယူလိုက်တဲ့အခါကျတော့ဓမ္မတွေကညာနဲ့စဉ်းစားတော့ဩဖားယုံနာငါတခြားနတ်ယုံနာငါ တခြားပါတခြားနဲ့အဲ့ဒီတခြားစီကိုဘယ်နဲ့ဖာရဏသတ်သွားဖြစ်တယ်ဆိုတဲ့အိဗယ်ယူလိုက်လို့ရှိရင်ဖြင့်ကိုကပေါင်နိုင်လို့ကိုမြင့်လို့သတ္တရဒိဋ္ဌိပဲမသွားလားသွားပါဘူးဒီလိုဆိုတော့ခင်ဗျားတို့ကညမဟာဖာရဏသတ်ဖြစ်ပါဘူးကွာခင်ဗျားတို့အတိပိဒပုဂ္ဂိုလ်ကမပြောနိုင်ဘူးပြောနိုင်ပါဘူးငါဖြစ်တယ်ဒီသုတ်တံမှာဒီလိုပဲလာတယ်သဘောကျဒီလိုပဲလာတယ်သာမကုတ်ဒီတိုင်း ဟောစားတော့ဟုတ်တာပေါ့ဘုရားကဆောင်းဟောထားတာကိုကတဲ့ရဟောတာလားဆောင်းပြီးတကလားဟောတာဘောကဝနာသာဖြစ်တယ်လို့ယူလိုက်လို့ရှိရင်ဒကာဓမ္မတွေကဘယ်လိုဆုံးဖြတ်ချက်ချအဲ့ဒါဆောင်းဟောတဲ့နေရတသုတ်တံကိုနိတတနိတတသုတ်တံဖြစ်နေယူလိုက်တဲ့တွေ့တဲ့ငါဖေကဆွဆွဲတာပဲကွာဖာကွာနာသာဖြစ်တယ်လို့ ယူလိုက်လို့ရှင်မြင်ငါဖះဆွဆွဲတာပဲသဘောကျကဲဒါတရားနာမှားတာနဲ့ဘယ်နဲ့ဖြစ်ကြတတ္တပါဒိဋ္ဌိဖြစ်သွားဘုရားကဒီလိုဟောတယ်လို့ကိုယူလိုက်တာပဲမှန်ပါဘုရားကတော့ဒီယုံနာဒီမှာချုပ်ဒီလိုတဲ့ရိုက်ကိုဝိုက်ပြီးဒီကာလနိတနေရဌာနဲ့ဆောင်းပြီးဖားကနသဖြစ်သွားတယ်ဟေးလို့ဟောတော့ဟောတာပဲမဟောရပဲဟောတာဟောကဝါညာတယ်ဒီကယူလိုက်တယ်ဖားကဝတ္တဖြစ်တယ်မှန်ပါ တခါလေယူလိုက်တဲ့ခါကျတော့ဒကာရမတွေပါရိတိဖြစ်သွားသတ္တရဝိညာဉ်ပါဖတ်သေးသွားတယ်သေသွားပေမဲ့သူ့ဝိညာဉ်လေးကနတ်ဖြစ်သွားဖြစ်တယ်ဒီလိုယူလိုက်တဲ့သတ္တရဒိဋ္ဌိဖြစ်တာပဲမဖြစ်ပေဘူးလားဖြစ်ပါသူ့စေတနာလေးကဒုက္ကံလေးကတခါတော့ဟိုမှာသွားပြီးနဲ့ယူကြီးဖန်ဆင်းလိုက်တယ်နဲ့ယူကြီးဖြစ်အောင်လုပ်ပြန်တယ်လို့ဒီစေတနာလေးကလုပ်ပြန်တယ်ဆိုလို့ရှိရင်လည်း စေတနာလေးကမပြောင်းမပြတ်ဖဲနဲ့ဖြစ်ပြန်တော့သတ္တရလေးဒီပဲပဲပြေးမှန်ပါသဘောကျပါဒါဖြင့်ဒကာဓမ္မတို့ဘယ်နဲ့ကြောင့်ဒီဒိဋ္ဌိပဲပြေးဝင်သွားပါလိမ့်မလဲလို့မေးလို့ရှိရင်ဖြင့်ဆောင်းသီးကလာဟောထားတာတိုက်ရိုက်ယူလိုက်တဲ့တွေ့တဲ့တရားနာမှလို့ဒိဋ္ဌိဖြစ်မှန်ပါသဘောကျကျပါဘယ်လိုကြောင့်ဒိဋ္ဌိဖြစ်ပါတရားတရားနာမှလို့ဒိဋ္ဌိဖြစ်ပါနို့ဒီလိုဖြစ်နေတဲ့လူမရှိဘူးလားလို့ မေးကြည့်တာဘောကိုဖာကိုကနာသားဖြစ်သွားတာအေးမင်းတို့ကြိုးစားနာကြဖာတောင်နာသားဖြစ်သေးတယ်ကွဖာကကိုဖြစ်သွားတာကွငါသေးချာပြောမကွဆိုလို့ရှိရင်တော့သေချာခက်သွားတာမှန်ပါပါဗာရိတိဖြစ်သွားသတ္တရာတိဖြစ်သွားဒါဘာဖြစ်ဘာပဲလဲကြဒီပုဂ္ဂိုလ်မှာသူ့လိုလိုမွေးကြရပါတဲ့သတ္တရာဒိဋ္ဌိလားတရားနာမှာဖြစ်လာတာလားတရားနာမှာဖြစ်လာတာဒါဖြင့် ဒါတရားနာမှာဖြစ်လာတဲ့သတ္တရာဒိဋ္ဌိကဘုရားကဆောင်ဟောတာကိုသူကတည့်ရယူလိုက်တဲ့အတွက်သူ့မှာဘုရားလည်းဆွဆွဲတာပဲကွာမှန်ပါဒွေမေဘိက္ခေတတ္တတံအဘယစိတ်အဘစိတ်ခန္တိဘိက္ခေယံတို့မင်္ဂါပြဒွေနှစ်ပါးသောတရားတွေကိုနားမလည်ခြင်းကြောင့်အဘစိတ်ခန္တိတတ္တတံငါဘုရားကိုအဘစိတ်ခန္တိသူတို့ဘုရားကဒီလိုဟောတာပဲလို့ဘုရားဆွဆွဲချိုက်တာပဲမှန်ပါအပေကြကုန်တာပေါ့မကြပဲဘူးလားမကြပါဘူး ဘောပါကြရလားဒါကဘယ်နဲ့ကြောင့်ဒီသတ္တရဒိဋ္ဌိပဲပြေးသွားပါလိမ့်မလဲလို့မေးဖို့မလိုဘူးလားအဲဘယ်ဒိဋ္ဌိဝင်သွားဘယ်နဲ့ကြောင့်သူသတ္တရဒိဋ္ဌိဖြစ်လာပါလိမ့်တရားနာတရားနာပါသဘောကျဘုရားကဆောင်ဟောတဲ့သုတ်တန်ဒေသနာကိုတိုက်ရိုက်ယူပလိုက်တာကိုဖားကူကနတ်သားဖြစ်တယ်မဖြစ်မရှိရဘူး မတရားတာတော့ဖြစ်ရမယ်နတ်သားတကယ်လေတကယ်ဓမ္မတို့စေနာလေးကလိုက်တဲ့သဘောလဲမှားသေးတာပဲဘာကနတ်သားဖြစ်တယ်ဆိုတဲ့ဥစ္စာလဲတကယ်လေခန္ဓာချင်းဆက်ပြီးတကယ်လာနေတာပဲအဲ့ဒီကဲတော့ခန္ဓာချင်းဆက်နေပြန်တဲ့သတ္တရာတွေကြီးမှန်ပါစေနာချင်းစေနာချင်းဆက်နေပြန်ရောစေနာမချုပ်ဘဲနဲ့ဆက်နေဒီစေနာဘယ်သွားမလဲကွာ ဒီစေရနာသူတရားနာတဲ့စေရနာဘယ်သွားမလဲကွာဘယ်မသွားဘူးဒီမြတ်ရှိနေတယ်ဆိုတော့သတ္တရဒိဋ္ဌိကလည်းလာသေးတယ်မှန်ပါပါမလာဘူးလားအဲ့ဒါဘယ်နဲ့ကြောင့်ဒီဒိဋ္ဌိကြီးကြီးကျယ်ကျယ်ဖြစ်ရပါလိမ့်မလဲလို့မေးလို့ရှိရင်ဘယ်နဲ့ဆိုပါတရားနာမှာတရားနာမှာလို့သတ္တရဒိဋ္ဌိပဲသွားရမှန်ပါဒီလိုမှားထားတာတွေလေဒီလိုဝေဖန်ပေးမဲ့ပုဂ္ဂိုလ်တူကိုပုဂ္ဂိုလ်မြတ်ကို မတွေ့ခဲ့တော့လေဒီလိုယူနေတဲ့ပုံကိုယ်တွေလည်းအများကြီးရှိတယ်ဆိုတာကိုဘယ်သူမှမမင်းနဲ့သေချာရှိမှန်ပါမရှိပဲဘူးရှိပါဘာကဝနာသာဖြစ်တာပဲသဘောကျလားအဲဒီလိုဆိုလို့ရှိရင်ဖြင့်စေနာကပဲတခါတော့နောက်ကလိုက်ပြီးဒီကလည်းလှုပ်ပေးနေတဲ့အဓိပ္ပာယ်မျိုးမကြဘူးလားစေနာမချုပ်မပြောက်ဖမ်းတဲ့ကိုကဒီလိုလိုက်လှုပ်နေတယ်ဆိုရင်ကဘာရိတိဖြစ်မှာသတ္တရာရိတိ ဒါဘယ်နဲ့ကြောင့်ဖြစ်ပါလိမ့်မလဲလို့ဓမ္မတွေကကဲခတ်ကြည့်တော့ဘုရားရှင်းမလားရှင်းပါဒါကြောင့်တရားဟောမှားလို့လေဓမ္မတို့ဘုရားကအဲတိုက်ရိုက်ဟောထားတာကိုသူကဆောင်ပြီးဒီကလာချက်ထွန်ပြီးအချက်မှားသောကြောင့်လေဒကာဓမ္မတို့ဘာဖြစ်ရပြန်ဒိဋ္ဌိဖြစ်ရပြန်တာပဲဘုရားဆွဆွဲရမရောက်ဘူးလားရောက်ပါအဲ့ဒါကြောင့် တရားဟောတဲ့ပုဂ္ဂိုလ်လည်းဒိဋ္ဌိလွတ်အောင်ဟောနိုင်မှာဒိဋ္ဌိမလွတ်အောင်မဟောနိုင်လို့ရှိဒကာဓမ္မတို့တရားဟောရင်းနဲ့ပဲဒုက္ခရောက်ပါမှန်ပါပါသဘောကျကြပါလွယ်တဲ့အလုပ်လို့ခင်ဗျားတို့ဆိုကြမလွယ်ပါဘူးတရားဟောတာဒိဋ္ဌိလွတ်အောင်မဟောနိုင်ခဲ့တော့အဘိဓမ္မာလည်းမနိုင်လို့ဒိဋ္ဌိလွတ်အောင်မဟောနိုင်ခဲ့တော့ကိုကဘယ်ဘက်သွားမလဲ သတ္တရာဝါရိမေသတ္တရာဒီမသွားပါနဲ့ဆိုရရပါမရပါဘူးရှင်းမလားရှင်းပါအဲ့တော့ဘုရားသခင်ကိုရမေကြီးကတရားဓမ္မတို့တိုက်ရိုက်ဟောထားတာကိုကိုယ်အချက်လွန်တာနဲ့ပဲတခါတည်းတကယ်တရားဓမ္မတို့ခန္ဓာစားအချက်ပြီးဒီကလာနေတတ်တယ်မှန်ပါမချက်ပေဘူးဆက်ပါသူကဲဆိုဆက်တဲ့ခါကျတော့တရားဟောတတ္တရာဒိဋ္ဌိကြောင့်ဟောတဲ့ပုဂ္ဂိုလ်မှာဒိဋ္ဌိ မခွာတိုင်းတဲ့အတွက်ဘုပုဂ္ဂိုလ်လည်းမဖို့မဆိုင်သူလည်းဒိဋ္ဌိမဖြုတ်တတ်တဲ့တွေ့တဲ့မြတ်စွာဘုရားဆွဆွဲရရောက်ပြီသူပဲကြတာမှန်ပါသဘောကျကြပါဒါဖြင့်ဒီနှနှလုံးဟာမနေ့ကချဲမနေ့ကတဲ့ပုံမူပိကာလတရားနာမှားလို့လေအပေရောက်နေတယ်မှန်ပါသဘောကျဘုရားကိုဆွဆွဲနိုင်တယ်မက်ဖို့မှတားမြစ်တယ်သဘောကျ တရားဟောမှလို့လေမဖို့မတားမြစ်တယ်ဖရာကိုဆွဆွဲတယ်မှန်ပါဘူးဒီလိုဖြစ်နိုင်မလားဖြစ်နိုင်ပါဘူးအပန္တန်ကြောက်เสียကောင်းတယ်ဆိုတဲ့ဥစ္စာတရားဓမ္မတို့စာကလေးပြက်ဟောနေတော့ဖြစ်ဘူးဆိုတာသေချာမှတ်ပါမှန်ပါဖြစ်ပါမလားမဖြစ်တော့ဒိဋ္ဌိမခွာရဆိုတော့တက္ကရာကလည်းပါခြင်းပါသွားမယ်အင်းသတ္တရာရောပါခြင်းပါသွားဥစ္စေရရောပါခြင်းပါနိဗ္ဗာန်မဟုတ်တဲ့ရင်ဥစ္စေရပဲတခါတည်းသွားတယ် ဥစ္စေရဘက်သေချာသွားတာပဲနိဗ္ဗာန်များမဟောတတ်လို့ရှိရင်ဖြင့်ဥစ္စေရဘက်သွားတာပဲဆိုပြီးဒီကလာတရားဓမ္မတို့ဒါတရားဟောမဟောတတ်တဲ့အတွက်နိဗ္ဗာန်ဟောရလို့ရှိရင်ဥစ္စေရဘက်သွားတတ်တယ်မှန်ပါကြောက်เสียမကောင်းဘူးလားမှန်ပါခိုင်းဒါဖြင့်ဘုရားခင်ကိုရမေကြီးကဖြင့်နာဘုရားဆွဆွဲတာဘယ်နှချက်တဲ့ဖြစ်ပါငါဘုရားကိုသူတို့မယူရမဆရတန်နဲ့ငါဘုရားကိုဆွဆွဲပြစ်တင် ပိရိကာရသူတို့အပေရောက်ရတဲ့ဥစ္စာနှစ်နည်းသဘောကျတဲ့ရဲ့သွယ်ဝပိရိကာရဆောင်းပိရိကာရဟောတဲ့တရားကိုတဲ့ရဲ့ယူလိုက်လို့ရှိရင်ငါပြတ်ဆွဆွဲတဲ့ရဲ့ဟောကြတာကိုအချက်လွန်လို့ဆွဲယူသွားပြန်လဲငါဘုရားဆွဆွဲတယ်မှန်ပါဘူးသဘောကျလားဘယ်နှမျိုးပါလဲနှမျိုးပါဒါဖြင့်ခင်ဗျားတို့ နာကြည့်ကြည့်နဲ့ထောင်ကြပြီတော့တဲ့တရားဟောတယ်ဆိုပြန်လို့ရှိရင်လည်းသူ့ကြောင့်ဒုက္ခဖြစ်မှာလဲဆိုရသေးတယ်။နာခြင်းကြောင့်ဒုက္ခဖြစ်မှာလဲဆိုရသေးတယ်။ဒီပါဠိတော်တွေကိုလည်းလူတိုင်းကလည်းမတွေ့တော့ကိုထင်ရကိုပြော ပြီးသူများရေးတဲ့စာအုပ်လမ်းဆုံးဖျားဟောတဲ့စာအုပ်ကိုမကြည့်နိုင်ဒီလိုဆိုလို့ရှိရင်ပြခပြတို့ပါဇက်ကပြောတိုင်းပြောတိုင်းဟာဒိဋ္ဌိပါနေမှန်ပါ မပါဘူးလားသိကြောက်เสียကောင်းတယ်ဆိုတဲ့အဓိပ္ပာယ်ကိုရှင်းပါဗလားဒါဖြင့်ငရမတို့တရားစစ်စစ်ကိုခင်ဗျားတို့မှတ်ချင်ကြလို့ရှိရင်ဖြင့်ပဋ္ဌာန်းနည်းပဋိစ္စသမုပ္ပါနည်းသစ္စာနည်းဤသုံးချက်မှတပါးဟာဒီသုံးချက်ကဘယ်တော့မှမတိမ်ဘူးမှမှန်ပါပါပဋ္ဌာန်းနည်းရယ်ပဋိစ္စသမုပ္ပါနည်းရယ်သစ္စာရယ် ဒီသုံးချက်မှတပါးဖြင့်ကျန်တာတွေဟာမသိမ့်တာမဆဲတာနဲ့တခါတည်းဒိဋ္ဌိဝင်တာပဲမှန်ပါဘူးတပါးကြအဲဟောတဲ့ပုဂ္ဂိုလ်မှာသစ္စာလေးပါးကိုပိုင်ပိုင်နိုင်တဲ့အကြောင်းပြောဆက်တယ်ပရိစ္ဆာသမုပ္ပါကိုဆက်လဲဆက်တတ်ရမယ်ဖြတ်လဲဖြတ်တတ်ရမယ်မှန်ပါဘူးဆက်တဲ့အခါမှာလည်းခန္ဓာနီးမျိုးမျိုးနဲ့လွတ်တခါတည်းနီးမျိုးမျိုးကြဘူးလဲဆက်တတ်ရမယ် မှန်ပါသဘောကျလားဧကတရိဏနာရဏိဧဝံဓမ္မရာဏီတွေနဲ့ရှင်းပြီးဒီကလာလေဒါမလုတ်တာပြန်လို့ရှိရင်လည်းပြိဿသမုပ္ပါဒ်ထက်မှသူဝင်ရှုပ်လာမယ်မှန်ပါဒိဋ္ဌိတွေဝင်လာလိမ့်မယ်ဆိုတာသဘောကျလားသစ္စာလည်းခင်ဗျားတို့ရိုးရလေးဖွဲ့တဲ့လောဘသမှုရိယသစ္စာအယုံနာကဒုက္ခသစ္စာဒီလောက်နဲ့မရသေးပါဘူးပရိစ္ဆေသမုပ္ပါဒ်တန်းလုံးကိုသူ့အကြောင်းသူ့ကျိုးနဲ့ဆက်ပြီးသစ္စာ၄ပါး၄ပါးပုံခွဲရမှာ ဒါမှသက်ဆန်နိုင်တယ်မှန်ပါဒီလိုမှဒိဋ္ဌိလွတ်တော်သဘောကျလားပဒန်းဤကိုလည်းဒုနည်းဤပဲပဒန်း24ပစ္စည်းမှာအကြောင်းကျိုးတွေဟာတခါတည်းသတ္တရဥစေတလွတ်အောင်ဆက်တက်သတ္တမသာလင်လေတရားဓမ္မတို့သတ္တရဥစေရသက်ကာယလွတ်တော်တယ်နိမရင်လွတ်ပါမလွတ်ပါဘူးဒါဖြင့်တရားဓမ္မတို့မမားနိုင်မတိန်နိုင်မစောင်းနိုင်တာသစ္စာရယ်ပဋ္ဌာန်းရယ် ဒကာဓမ္မတို့ပရိစ္ဆသမုပ္ပါကေဒါကြောင့်ရှင်ဘုရောသကသူတိစာတွေကိုဖွင့်ချက်ပြီးရေးရတော့မယ်ဆိုလို့ရှိရင်ရှင်ဘုရောသကအခုတခါရေးတာရှင်ဘုရောသလို့ခေါ်ပြီနော်အဲ့ဒီပုဂ္ဂိုလ်ကသူ့ကိုအများတို့အခုသူ့စာအုပ်ကြည့်တဲ့ပုဂ္ဂိုလ်တွေသူရေးတဲ့စာအုပ်ကြည့်တဲ့ပုဂ္ဂိုလ်တွေသူ့စာနဲ့ပရိစ္ဆသမုပ္ပါပဋ္ဌာန်းဒါတွေကိုသူရေးရတော့မယ်ဆိုလို့ရှိရင် သမုဒ္ဒရာကြီးတဲ့မှာယုံငယ်စမ်းထောက်တယ်လို့ထောက်ပြီးဒီကရာရေးပါတယ်လို့ပြောမှန်ပါတဘောကြသမုဒ္ဒရာကြီးတဲ့ယုံချီတော်နဲ့ထောက်လို့ရှင်တော့ဒကာဓမ္မတို့အဆုံးတွေ့နိုင်မှာတွေ့နိုင်ပါစရေးတာလို့ဆိုတဲ့အိဗယ်မျိုးပဲရ။ဒါပြန်ပါရသေးတယ်။သဘောကျ။အဲ့ဒါသူကိုယ်တိုင်ဒီတိုင်းဖွင့်ပါရခင်လေဒီစာကဒီလိုဆိုတယ်လို့ခင်ဗျားတို့တိုက်ရိုက်သွားမယူလိုက်နဲ့ ယူလိုက်ရင်မိုးကြိုးဖြစ်တယ်တဲ့နားလည်းအောက်မေ့ပါသဘောကျဂိုင်းဒါဖြင့်ဒကာရမတို့အဲတိုက်ရိုက်ဟောတာကိုလည်းဆွဲဆောင်ပြီးတဲ့ကလာယူခဲ့တော့လေဖះဆွဆွဲတယ်မှန်ပါဆွဲဆောင်ပြီးတဲ့ကလာယူရမယ်ယူထားတဲ့တရားကိုတိုက်ရိုက်ဟောပါတယ်လို့ဖះကိုဒီလိုပြောလိုက်ပြန်ရင်လည်းဆွဆွဲတာပဲကွာငါဆွဆွဲတယ်နီးရှိတယ် သဘောကျဒါဖြင့်ဘုန်းကြီးရဲ့ချဲလိုက်တော့တရားနာမှားလို့ပဲခင်ဗျားတို့အဲဒိဋ္ဌိဖြစ်နိုင်တယ်တရားပုဂ္ဂိုလ်အဟောမှားလို့လေသူလည်းဒိဋ္ဌိဖြစ်နိုင်တယ်ဖြစ်နိုင်မလားဖြစ်နိုင်ပါဘူးအဲ့ဒါရှင်းမလားရှင်းပါဘူးဒါဖြင့်ဒကာဓမ္မတို့ဒါကတက်ရိုက်ခေါ်တာဒါကဆောင်းခေါ်တာဆိုတာကိုဖြင့်ခမည်းတော်ညာနဲ့မှာဝေဘာနဲ့တဲ့ချိန်ဝင်လေးယနေ့ပေးတာပဲဘာနာသားလေး ဘာဒီနတ်သားဖြစ်နိုင်ပါမလားလို့မေးလိုက်တဲ့အခါကျတော့ဖားကဖြစ်နတ်သားဖြစ်တာမှန်ပဲမှန်ပါတပည့်ကြဘယ်လိုယူပါအာဖြင့်လက်သံဖြစ်နိုင်ပါဘူးခါယုံနံဒီရင်ချုပ်ပါတယ်ဆိုတဲ့ကိုကကိုကယုံနံနှမျိုးပေါ်တယ်လို့သာခင်ဗျားတို့ယူရလိမ့်မယ်ခါယုံနံကနာယုံနံတော့ဖြစ်နိုင်ပါဘူးယူလိုက်လို့ရှင်သတ္တရာဒိဋ္ဌိပဲသွားမယ်အဲ့ဒါဆောင်းဟောတဲ့ဥစ္စာကိုဖားကိုကနတ်သားဖြစ်သွားတာကွာ ခင်ဗျားတို့ဒေါသကြီးမောဟကြီးနဲ့ပြောမယ်ဆိုဒီတိုင်းပြောမှာမှန်ပါဘယ်ဘုရားဟောတာတော့ဖားကောနတ်သားဖြစ်သွားတာဆိုတော့ခက်သေးဘူးလားခက်ပါဗာရိတ်ကြီးဖြစ်သွားမှန်ပါအဲ့ဒါဆောင်းဟောတဲ့အဓိပ္ပာယ်ကိုတိုက်ရိုက်ယူလိုက်တဲ့အတွက်ကိုကသွားပြီဘုရားဆွဆွဲတာမှန်ပါတပည့်ကြလားမှန်ပါကဲဒါဖြင့်တိုက်ရိုက်ဟောတာကိုလည်းဆောင်းပြီးကြလားယူလိုက်ပြန်လို့ရှိရင်လည်းတိုက်ရိုက်ကဒီလိုသာဒီမှာဖြစ်တာဒီမှာလည်းအနိစ္စရောက်တယ် ဟိုဘက်ကိုမပါပါဘူးဆိုတော့အိုပါသေးတယ်လို့ယူလိုက်ရင်လည်းတခါလေတဲ့ဆောင်ပြီးယူသွားတဲ့တဲ့ဒကာဓမ္မတွေဒိဋ္ဌိပဲမပြေးလားအဲ့ဒါဘုရားဆွဆွဲတာပဲကွာရိမ့်မိကြအဲ့ဒီတော့ဒါကရင်းတဲ့ဆရာလည်းဖြစ်ပြန်ခမည်းတော်ကိုလည်းပြင်ပေးရမယ်အခြေအနေရအောင်လဲနားလည်နိုင်တဲ့ဉာဏ်ကလည်းရှိလို့ပြောလာလို့သာ ကိုဝတို့မောင်နိုင်တို့ကိုမြင့်တို့ချိန်မကြရတာဘူးမှန်ပါဘူးနှမလို့ရှိရင်သူများပါးစလမ်းဆုံးပြီးဒိဋ္ဌိကြီးဖြစ်တာမှန်ပါဘူးဖြစ်ပဲဘူးဖြစ်ပါဘူးသူများပါးစလမ်းဆုံးပြီးပါတော့ဒိဋ္ဌိဖြစ်ပါဘူးဒီစာအုပ်လမ်းဆုံးပြီးတကဒိဋ္ဌိဖြစ်ပါဘူးအဲ့ဒီဒိဋ္ဌိဖြစ်ခဲ့တော့သတ္တရာတို့တက္ကရာတို့ဒိဋ္ဌိဖြစ်ခဲ့တော့နိဗ္ဗာန်ဟောတဲ့အခါမှာလဲဥစ္စေရဖြစ်ခဲ့တော့ဒကာရမတို့ နိဗ္ဗာန်ဆိုတာဘာမှမရှိဘူးလို့ယူလိုက်ပြန်လဲဥစ္စေရပဲသွားမက္ကပစ္စည်းကြောင့်ဖြစ်တဲ့နိဗ္ဗာန်တွေကမက္ကပစ္စည်းကဆောင်ဖို့တဲ့အကြောင်းကြောင့်နိဗ္ဗာန်ရှိပြီးဒီကလာဘုရားကနေပါတယ်လို့ဟောတာကိုပင်လဲနိဗ္ဗာန်ဆိုတာဘာမှမရှိဘူးလို့ယူလိုက်ပြန်လို့ရှိရင်လည်းဥစ္စေရတိပဲသွားတာပဲတပည့်ကြနိဗ္ဗာန်ဆိုတာရာဂရောဂမောဟချုပ်ခံမြတ်တဲ့ပဲယူလိုက်ရင်လည်းဒိဋ္ဌိဖြစ်တာပဲတပည့်ကြအဲ့ဒါကြောင့် ဒကာဓမ္မတို့ယနေ့ပြောဆိုနေတဲ့စကားတွေဟာဩအတော်ရေးကြည့်ပါလားဆိုတာနားကြီးကြီးနဲ့ထောင်ကြည့်တော့မှအရေးကြီးတာပေါ်လာမှန်ပါပေါ်လာဘူးလားပေါ်ပါဆောင်းဟောတာကိုတည့်ရမယူပါနဲ့တည့်ရဟောတာကိုဆောင်းပြီးချက်ထွင်ပြီးမယူလိုက်ပါနဲ့သဘောကျလားတည့်ရဟောတာကိုဆောင်းပြီးဆောင်းပြီးကိုယ်လည်းကောင်းမရနဲ့ဆွဲယူမသွားနဲ့သဘောကျလားဆောင်းဟောထားတာကိုတည့်ရကို မယူပါဘူးမယူနဲ့ယူလိုက်ရင်ဘုရားဆွဆွဲတာပဲမှန်ပါဘူးဒါကြောင့်သာသနာပြက်တာဟေးလို့ဘုရားကသေချာဟောပါတယ်မှန်ပါဘူးရှင်းမလားရှင်းပါဘူးဓမ္မတို့ဒီဥစ္စာဘုန်းကြီးတို့ပြောဆိုရတဲ့ပုဂ္ဂိုလ်လည်းမလွယ်သားဘူးမှန်ပါဘူးနားထောင်ရတဲ့ပုဂ္ဂိုလ်လည်းအတော်ချိန်ဆရမယ်မှန်ပါဘူးကဲသမင်းညာဟောတဲ့ပုဂ္ဂိုလ်နဲ့တွေ့ကြမယ်ဆိုခင်ဗျားတို့သူတို့ပါဇာမှာလမ်းဆုံးနေမယ်ဆိုကြရင်သွားပါပြီ ဘယ်လောက်ကြောက်เสียကောင်းဝတ္ထုထုတ်ပြလို့ရှင်ဘုရားခင်ကိုရမေကြီးကနာသည်အဲဝိရိယဖြစ်ခဲ့တယ်ဝိရိယဖြစ်မှာမောဒတာဖြစ်တယ်မောဒတာဖြစ်မှာဝိရိယပြီးတော့မှသင်္နကဗန္ဓိတတို့ဖြစ်တယ်ဆိုပြီးဘုရားကဆောင်ဟောတာဟုတ်ဗျဘလူပြီးဘလူဖြစ်တယ်ဇာကြီးဆယ်ဘွက်ပေါ့ဗျာဘလူပြီးဘလူဖြစ်သွားတယ်ဘလူပြီးဘာဖြစ်လာတယ်ငါဒီငါငါဒီပင်လည်းဖြစ်လာတာပဲဘုရားကဟောတာမှန်ပါ အဲ့ဒီမှာတခါတည်းခဏကအဲပါတိတို့ကဩဘုရားသခင်ကိုရမေကြည်ဒီကားလဲဆိုလို့ရှိရင်ဖြင့်ခန္ဓာသာပြောင်းသွားတယ်ရုပ်နာဝိညာဉ်မပြောင်းလို့နာဝိညာဉ်လေးဆက်ဆက်ဆက်ဆက်သွားတယ်ယူလိုက်တာဘုရားဆောင်းဟောတဲ့တရား तू အတဲ့ရင်ချိုက်နာဝိညာဉ်မသေးဘူးရုပ်သာသေးတယ်စီယူချိုက်တယ်သတ္တရတိတိပဲပါတိသွားတာပဲအဲ့ဒီဘုရားကမောဟပုရိသမင်မဲ့ဖို့ရရတော့မှမဟုတ်ဘူး ဟောချင်ကဲဘယ်တော့ကြောက်ဆက်တော့လုံလောက်လားလုံလောက်ပါဟဲ့ဆောင်းဟောတာကဒီကဒီဝိညာဉ်မသေးဘူးဝိညာဉ်လေးကမောတရာလည်းသူပဲအဲဝိရိယလည်းသူပဲသေနကဗန္နိတာလည်းသူပဲဝိသန္တရာလည်းသူပဲဒီလိုယူပြလိုက်တော့ဘယ်နဲ့နေတော့ကိုဝရေအဲ့ဒါဘယ်နဲ့ကြောင့်လဲဆိုတော့ဆောင်းဟောတဲ့ပါဠိဘုရားဟောတော်မူတာဆောင်းပြီးဒီကလာသိရမယ်အဓိပ္ပာယ်မှ မှန်ပါသူကတက်ရိုက်ယူလိုက်တဲ့တွေ့မသေးဘူးယူပလိုက်မှန်ပါကြံတဲ့ယုံနာသေးတယ်ဝိညာဉ်မသေးဘူးယူချိုက်မှန်ပါသဘောကျအမှန်တော့ကြောက်ကြရမကောင်းဘူးလားမှန်ပါဒါကြောင့်ခင်ဗျားတို့တရားနာတယ်ဆိုမဲ့လေကို့ချိန်ဝင်လေးပေးရတဲ့ဆရာနဲ့လည်းပေါင်းသင်းဖို့တော်တော်အရေးကြီးတယ်ကြီးပါဘူးရေးမကြည့်ဘူးလားကြည့်ပါဘူးချိန်ဝင်လေးပေးရတဲ့ဆရာနဲ့ချိန်ပြီးကြတာဩဒီလိုယူတတ်တဲ့အခြေအနေရှိပါမှလည်း ကိုယ်ကဒိဋ္ဌိလို့ခေါ်မယ်နမောရဲ့ဒိဋ္ဌိမလို့ပါမလို့ဘူးဆိုတဲ့အိဗေကောဟောနိုင်လို့ရှင်းရှင်းပါတတိဒီပါဠိတော်တွေဘုန်းကြီးဒီနှစ်မှာဒီနေ့ဒီရဲ့ဒီချိန်ကြမှာဘာဖြစ်လို့ထုတ်လာပါလိမ့်မလဲလို့မေးတဲ့ခါကျတော့အလုံးမှာကန့်လန့်ဖြစ်မှာဆိုလို့မှန်ပါတပည့်ကြသောဝတ္တဘိက္ခွေကိဉ္စီသင်္ခါရအိဋ္ဌတောပတ္တတောပတ္တံတောအနုလောမခန္တီယာ တပိဋ္ဌိတိနေရဏနာနာဝေသတိ။ကွာတဲ့ဒီအခုပြောခဲ့တဲ့ဆောင်းဟောတာကိုတက်ရဲ့ယူတဲ့ဒိဋ္ဌိတက်ရဲ့ဟောတာကိုဆောင်းပြီးယူလို့သတ္တရဒိဋ္ဌိတွေပဲသွားခဲ့လို့ရှိရင်ဖြင့်တဲ့သစ္စာလေးပါးသိတတ်တဲ့သဘောတော့ဖြင့်သစ္စာလေးပါးကိုမြင်မရှိနိုင်တဲ့ဝိပဿနာဉာဏ်တော့မဖြစ်တော့ပါဘူးလို့ပြောလိုက်တယ်။မှန်ပါဘူး။ဒါလည်းအင်္ဂုတ္တပါဠိတော်ပဲ။ဝိပဿနာဉာဏ်ကိုမဖြစ်တော့ဘူးတဲ့။ ဘယ်ဝိပဿနာဉာဏ်ဖြစ်နိုင်တော့မလဲမောင်လေးကဝန်းနဲ့ဒိဋ္ဌိတွေခံနေတာမှန်ပါဒိဋ္ဌိရှိရတဲ့ဥပဒနာရှိလို့ရှိရင်ရပါမရဘူးမရဘူးဒိဋ္ဌိရှင်မှဒိဋ္ဌိရှင်အောင်ကြတယ်လေဒကာဓမ္မတို့သောတာဘိက္ခွေဘိက္ခွေနေအရိယာနာအတ္တတဝီအရိယာဓမ္မတာအာကောဝိရိယဓမ္မောအာကောဝိတောအရိယာဓမ္မေအဝိနိတောအဲအရိယာဓမ္မတို့ကို ခင်ဗျားတို့ဆုံးမတွင်တင်ခြင်းမရှိတနည်းအားဖြင့်လည်းအရိယာရိတာဝကရိတရားကိုဆုံးမတွင်တင်ခြင်းမရှိခဲ့တော့ဒိဋ္ဌိကဖြစ်နေတာပဲကွာသဘောကျဒါဖြင့်အမှန်အရေးကြီးနေတာပေါ့မှန်ပါအမှန်အရေးကြီးနေတယ်ဆိုတာကဓမ္မတွေဒိပင်တရားတဲ့ယနေ့ပြောတာအရေးကြီးတယ်လို့အားလုံးကမှတ်ရမှန်ပါအဲဒီ ခொနကတခုသောတရားကိုနေဆထင်ပြီးဒီကလာနေခဲ့မယ်ပြတ်တယ်လို့ထင်ပြီးဒီကလာဥစ္စေတတိယူခဲ့မယ်ဆိုလို့ရှိရင်ကွာတဲ့ငါဆက်ဟောမကွာတဲ့သစ္စာတယ်မသိတာမဟုတ်ပါဘူးသမတ္တနိယမဆိုတဲ့မက်ဘယ်တော့မှမပေါ်ဘူးကွာဒီမက်မှမပေါ်လို့ရှိရင်သောတာပန်ဖြစ်နိုင်မယ်လို့မင်းတို့ဘယ်တော့မှမယုံနဲ့ကဲဘယ်တော့ဟောလိုက်ဟောဘယ်တော့မှကြောက်ရကောင်းပါဘူးဓမ္မတို့ကလေးလေးနဲ့ မတန်ကြပါဆိုတာကိုဖြင့်ပြောရတယ်ဘုရားဒါဟောတယ်ဟောတယ်မတ္တဘုရားကြီးပေါ်လာတာဘူးဗျာဘလောက်ကြောက်เสียကောင်းတယ်ဆိုတာဒကာဓမ္မတွေသိကြပါဗလားအဲဒါကြောင့်တရားနာမှားလို့လည်းဘာဖြစ်နိုင်လဲဒိဋ္ဌိဖြစ်ခြင်းကြောင့်လည်းဘုရားဆွဆိုးတယ်သဘောကျလားအဲတရားဟောမှားလို့လည်းဘာဖြစ်နိုင်လဲဒိဋ္ဌိဖြစ်ဟောရင်ဒိဋ္ဌိဖြစ်သွားတာပဲ သဘောကျလားအဲ့ဒါလည်းဘုရားဆွဆွဲတာပဲဆိုတော့ဒကာဓမ္မတို့ဘုရားဆွဆွဲတဲ့အပြစ်ဟာအလွန်ကြီးတယ်ဆိုတဲ့အဓိပ္ပာယ်ကိုသိကြပြီလားသိပါဘူးဘယ်လိုဆွဆွဲတယ်ဆိုတော့ဆောင်းပြီးဟောထားတဲ့နေရာတည့်ရရင်လည်းငါဘုရားဆွဆွဲတာပဲကွာမှန်ပါတည့်ရဟောထားတဲ့ဥစ္စာကိုဆောင်းဆွဲပြီးသွားပြန်ရင်လည်းဘုရားဆွဆွဲတာပဲကွာတဲ့အဲ့ဒါမင်းတို့ဒီကားလို့ဆိုလို့ရှိရင်ကြားကြညာတဲ့ချိန်မှာမှန်ပါငါဘုရားဆွဆွဲတဲ့နည်းရှိတယ် ဘောပါကြဩဒါဖြင့်ဒကာဓမ္မတို့အလုစကားမလုခင်သူ့ဖြုတ်ဖို့ကလည်းဘဝအတော်ရေးကြီးပါကြီးပါကြည့်ဘူးလားကြည့်ပါသူရှိရနဲ့ဆိုရင်ဘာပဲလုပ်လို့ဒကာဓမ္မတွေအကျိုးပြည့်ရမြင်သေးရလားမြင်ပါမမြင်တော့ခန့်တခုသောသင်္ကာရနှိစ္စထင်ပြီးဒီကလာတခုသောသင်္ကာရဆိုရရုပ်ဖြစ်ဖြစ်နာမ်ဖြစ်ဖြစ်ပေါ်ဝေဒနာဖြစ်ဖြစ်ပေါ်ဗျာနှိစ္စထင်ပြီးကရစေနာလေးတစ်ခုဖြစ်ဖြစ်ပေါ်ဗျာ နှိစ္စထင်ပြီးနေကြမယ်ဆိုလို့ရှိရင်သစ္စာသိတဲ့ဝိပဿနာဉာဏ်တော့ဖြင့်မလိုက်တော့ပါဘူးကွာအဲ့ဒီဝိပဿနာဉာဏ်မှမရလို့ရှိရင် ဖြင့်သမတ္တနိဒာဓမ္မာဆိုတဲ့မတရားဘယ်တော့မှမပေါ်ပါဘူးမတရားမှမပေါ်လို့ရှိရင်ဘယ်တော့သောတာပန်ဖြစ်လိမ့်မယ်ဆိုတော့ဘယ်တော့မှမမျှော်လင့်မှန်းနဲ့ကွာတဲ့ဒီဒိဋ္ဌိတွေရှိနေမရပါဘူးတဲ့တဘောကြအဲတရားနာမှလည်းဒိဋ္ဌိပြရမယ်ပုံမဆိုင်နိုင်ဘူး တရားဟောတဲ့ဒိဋ္ဌိဖြစ်ပြန်ကုန်မက်ဖို့မဆိုင်နဲ့မတက်ဖို့တိုက်ပြီးသွားဖြစ်တယ်။တမင်မြကုသိုလ်တော့ရပါတယ်မဲ့ညာမရဘူးဆုံးဖြတ်တယ်ဆရာ။တဏိဘေယဆွဆွဲတဲ့အတွက်လည်းအလွန်ကြောက်စရာကောင်းတယ်။သဘောပါကြ။ဂိုင်းဒါဖြင့်တရားဓမ္မတို့မနေ့ကပါဠိတော်ကိုပြန်ပြီးဒီကလာစစ်ဆေးကြသူမနေ့ကပြန်ပါဠိတော်ကဘယ်ကလာပုံနမသုတ်ကလာတယ်။ ခန္ဓာဝကတန်ရုပ်ပါဠိတော်ပုံနမတုတ်တာပုံနမတုတ်ဆိုရဲပုံနမဆိုတာလာပြင်းနေဟောတဲ့တုတ်ပါပဲပုံနသရာပြည့်ခြင်းကိုဟောတာပါပဲလာပြင်းနေဘုရားဇော်မုန်းလာပြင်းနေဘုရားခင်ကိုရမေကြီးကအဲလာသာသာမှာပဲသူဒီကားလို့ရှင်ပြထိုင်းပြီးကာလာနေတော့တန်ခါ900ကကြွလာတန်ခါ900ကကြွလာပြီးကာလာတန်ခါတစ်ပါးကသူတို့တဲ့ခေါင်းဆောင်ဆရာတော်ကဟောဒီပုဂ္ဂိုလ်တွေ ငါတော့ဟောတော့ဟောထားတာပဲတို့တော့ငါကလည်းဂုံပါဝါကခပ်သေးသေးဖြစ်နေတော့ငါဟောတဲ့တရားတွေကိုယုံမယုံမမလားမယုံမဲနေလို့ရှိရင်ဝိသိကိစ္စကရှိဝိသိကိစ္စရှိတော့မက်ဖို့တော့သူတို့ဆိုင်မှာမဟုတ်ဘူးပုဂ္ဂိုလ်ကဂုံသိမ့်နေတာဟုတ်ပြီမှန်ပါဆရာတော့ဆရာပဲဖရာလို့တော့ဂုံမကြည့်ဘူးပေါ့ဗျာဂုံသိမ့်ပြီးကြတာနေတာနဲ့ဒါရင်ဖရာနဲ့ဂျုံတဲ့အခါမှာသုပိကလာဖရာပဲ သူတို့ဖြင့်ကွဲထားတာဒီယုံနာနေကွဲပြီးဒီကလာအမျိုးမျိုးဖုံမှုရှင်းလင်းထားတာအမှန်ပဲဒီနောက်ကယဟန်ဒီခုနက496ပါးကမလေးစားပြေးပြီးဒီကလာဆုံးဖြတ်ချက်ကမကြသေးတာသူသိတာနဲ့ရှင်ဗျာတပည့်တော်ပု္ပ္ပာလေးတစ်ခုလျှောက်ပြကြည့်တေးလျှောက်တာပေါ့ပါလျှောက်တာပေါ့ပါဆိုပြီးသူကဘုရားနာသွားပြီးဒီကလာကလေးချီပြီးလျှောက်တော့မတ်တက်ကလေးဖြစ်နေတာနဲ့ဘုရားကဲကွာလျှောက်တော့လျှောက်တာပေါ့မင်းနေရမင်းထိုင်ပြီးလျှောက်ပါ ဆိုပေမဲ့နေရာမဲ့တိုင်ပြီးလျှောက်ပါဆိုသူ့နေရာသူထိုင်ပြီးလျှောက်ခိုင်းရှင်ဗျာတဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးသိကျင်ပါတယ်ဖေယဟောဥပါဒနဲ့ခန္ဓာ၅ပါးသိကျင်လို့ရှိရင်ပြင်ကွာဖေယကဟောလိုက်ခင်ဗျားတို့သိပြီးသားယူဘက်ခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခင်ဗျားတို့ခန္ဓာ၅ပါးကိုဆိုတာပဲမှန်ပါဘူးဒါသူကစမယ် ဥပါဒနာခန္ဓာ၅ပါးသိကျင်တယ်လို့မေးလိုက်တော့ဘုရားသခင်ကိုရမေကြီးကဒါပါပဲကွာတဲ့ဤဘက်ခန္ဓာဝေဒနာခန္ဓာသင်္ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဒါပါပဲကွာတဲ့ဥပါဒနာခန္ဓာဆိုတာအခုတရားဓမ္မတွေခန္ဓာဘာခန္ဓာပါလိမ့်ဥပါဒနာခန္ဓာသဘောကျဥပါဒဏ်နဲ့စနေတဲ့ခန္ဓာရှင်းမလားရှင်းပါတဏှာဥပါဒဏ်နဲ့စနေတဲ့ခန္ဓာဘာလို့လို့တော့ဆိုတော့ ကိုယ်ခန္ဓာလေးများကိုခင်ကြပါရဲ့လားဆွဲလန်းကြပါရဲ့လားမေးတော့ကိုယ်ခန္ဓာများဘယ်တော့များမေ့နေတယ်လို့ရှိကြရဲ့မရှိပါဘူးဩတော်တော်ဆွဲလန်းတယ်နော်တော်တော်ဆွဲလန်းတယ်တဲ့ဒီခန္ဓာကြီးကိုဖြင့်ပြည့်ရမယ်ဆိုလို့ပြည့်နိုင်ကြရဲ့လားပြည့်နိုင်ပါဘူးမပြည့်နိုင်ဘူးဆိုတော့စေဝါတွေကူကြအမျိုးမျိုးဘုံဘုံဒါကြီးနဲ့မခွဲကျင်တဲ့သဘောစိတ်ထဲမှာပါပါပါဒါကြောင့်မမာလာတဲ့ခါကျတော့ဆေးမရှိကြဘူးလားဝါမရှိကြဘူးလား ဆရာကောင်းများကမတတ်နိုင်ကြတော့ဘူးလားဆိုတာလူမမာကမေးတာဒုက္ခန္တာကိုသူစွဲနေဒါရင်ဒုက္ခန္တာတွေစွဲလန်းရခန္ဓာဖြစ်သောကြောင့်ဒီခန္ဓာဥပါဒနဲ့ခန္ဓာกว่าဘုရားကဟောလိုက်သဘောကျကိုယ်ခန္ဓာကိုမစွဲလန်းကြဘူးလားဆွဲလန်းကြတယ်ကိုယ်ခန္ဓာဒါပြန်ကိုယ်ခန္ဓာတို့ဆွဲလန်းရင်ဥပါဒံပေါ့ကွာမှန်ပါဒါပြန်ဥပါဒံခန္ဓာပေါင်းလိုက်တော့ဥပါဒံနဲ့ခန္ဓာ သဘောကျဒီကဆွဲလန်းတာကဥပါဒမဟုတ်လားဒါခန္ဓာ၅ပါးမဟုတ်လားပေါင်းလိုက်စမ်းဥပါဒဥပါဒနဲ့ခန္ဓာဆိုတော့ဒီလိုမှတ်ပါကွာလို့ဘုရားကပြောလိုက်ကိုင်းဒကာဓမ္မတွေရှင်းကြရှင်းပါခမည်းတော်ခန္ဓာဘာခန္ဓာပါလဲဟုတ်တယ်တဲ့ဒီဥပါဒကကိုကိုကိုကိုခင်ဆွဲလန်းမှုကရှိနေတယ်ကိုကရှိမရှိရှိပါဘူးဒါရင်ဒီကိုယ်ခန္ဓာဘာခန္ဓာခေါ်ကြဥပါဒဥပါဒနဲ့ခန္ဓာ ရှင်းကြရှင်းပါကောင်းပြီကဏ္ဍ၅ပါးကိုဗာတရားလို့ဆိုကြပါဥပါဒနာအဲဘုရားကဥပါဒနာခန္ဓာဒါပါပဲကွာဒီခန္ဓာ၅ပါးဆိုတာပါပဲဆိုတော့ရန်ကနောက်ကရန်နေလေကြားစေပြန်အကုန်တိုင်းပြာဥပါဒနာခန္ဓာဆိုတော့ဥပါဒနာခန္ဓာနဲ့ဟာအဲဘယ်လိုပါလိမ့်မလဲဥပါဒနာကတခြားခန္ဓာကတခြားလားလို့မေးပြန်မှန်ပါမဟုတ်ဘူးကွာတဲ့ ခန္ဓာမရှိဘဲနဲ့လည်းဥပါဒံမပေါ်ဘူးတဲ့ဥပါဒံမရှိဘဲနဲ့လည်းခန္ဓာမပေါ်ဘူးကွာသဘောကျခန္ဓာမရှိဘဲနဲ့လည်းဥပါဒံမရှိဘဲနဲ့လည်းခန္ဓာပေါ်နိုင်ဘူးကွာဥပါဒံကလောက်ထားတဲ့ခန္ဓာတွေသဘောကျလားဒါဖြင့်ဥပါဒံနဲ့ခန္ဓာနဲ့ဟာမကင်းရမကင်းကြောင်းလို့မင်းမှတ်ထားလိုက်ပါသဘောကျနှုတ်ခန္ဓာတွေရကြတာကတော့ဘယ်လိုပါလိမ့်ခင်ဗျာဆက်မယ် သုံးခွဲရှိပြီနော်ခန္ဓာတွေရကြတာကတော့ဘယ်လိုလုံးဆိုတော့အိုးသူကရုပ်ချောချောဖြစ်ရပါလိမ့်သူကချမ်းချမ်းသာသာကြီးဖြစ်ရပါလို့ဤသူကတော့ပဲနောက်ဘဝအဲသိညာပညာတွေကြီးရပါလို့ဤဆိုတော့သူတို့ခန္ဓာတွေကြီးဆူတောင်းကြတာပါနောက်ဘဝပညာကြီးရပါလိမ့်ဆိုတော့ပညာခန္ဓာတောင်းသင်္ခါရခန္ဓာတောင်းယူနောက်ဘဝဖြစ်ရပါလိမ့်ဆိုတော့ဝေဒနာခန္ဓာတောင်းယူနောက်ဘဝချောချောလလဖြစ်ရပါလိမ့်ဆိုတော့ယူဘခန္ဓာတောင်းယူအဲ့တော့ခန္ဓာက နောက်ဘဝကြလို့ရှိရင်ဖြင့်ဒီစေတနာမျိုးနဲ့ဒီစေတနာမျိုးမပြောက်ပြရပါလို့ဤဒီဘဝကောင်းတဲ့စေတနာတဲ့ရောက်ရဘဝမှာစေတနာသုံးတန်ပြတ်တန်းတဲ့အဖြစ်ကြုံရပါလို့ဆိုဒီစေတနာဆုတောင်းပြန်တယ်ကွာသဘောကျနောက်ဘဝလည်းဒီစိတ်မျိုးပဲမှမပြောက်ပြရစီနဲ့ဒီစိတ်ကောင်းတဲ့ပဲနေပြရစီဆိုတာကမရှိပဲဒီစိတ်ဘယ်တော့မှမပြတ်ပြရစီနဲ့ဆိုတော့အဲ့ဒီလိုကြောင့်ခန္ဓာကလည်း၅ပါးပြလာတာကွာပြားကျင်လို့ပြားရတာပုဂ္ဂိုလ် သူသူလိုရှိတယ်တောင်းတဘောကြဒါကြောင့်တချို့မှာပညာထက်တယ်တချို့မှာချမ်းသာတယ်ဒီလိုမလားဘူးလားဝေဒနာကံတာတောင်းလာတယ်လို့ပဲချမ်းသာတချို့ပညာထက်တဲ့ပုဂ္ဂိုလ်ကသူနောက်ဘဝဆူတောင်းတဲ့ကအဲသူဒီကားလဲဆက်လို့ရှိရင်ဖြင့်ဒီပညာကိုတဘောရတယ်တဘောထဲရပါလို့ဤမလားဘူးအဲသူကပညာဆိုတဲ့သင်္ခါရခန္ဓာဆူတောင်းတာဒါကြောင့်ခန္ဓာ၅ပါးဖြစ်လာတယ်ကွာသူဆူတောင်းလိုက်သူဖြစ်တယ် သဘောကျဒါဖြင့်ခန္ဓာထူးပုံလေးပြောစမ်းပါအောင်ဗျာဆိုတော့ခန္ဓာထူးပုံကတော့ကွာတဲ့ဒီလိုပါတဲ့အတိတ်လည်းဒီခန္ဓာ၅ပါးရှိခဲ့တာပဲတဲ့ပစ္စုပန်မှာရောဒီခန္ဓာ၅ပါးရှိရောအနာကလည်းဥပါဒါမပြုတ်သေးရင်ဒီခန္ဓာ၅ပါးဒီခန္ဓာ၅ပါးရှိဦးမှာပဲကွာဒါကြောင့်ခန္ဓာတော့အတိဏနာရပစ္စုပန်နာဆိုတဲ့တဲ့ငါဖျားဟောတာပါတယ်တဲ့ခန္ဓာအတိတ်ခန္ဓာပစ္စုပန်ခန္ဓာနာခန္ဓာလို့ရှိတာကြီးပဲတဲ့သဘောကျဒါပြန်ဗျာတဲ့ ဒီခန္ဓာတွေထူးပုံလည်းတပြည့်တော့သိပါပြီဒီခန္ဓာတွေအဆုတောင်းလို့ဖြစ်လာတယ်ဆိုတော့လည်းသိပါပြီဒီခန္ဓာကြောင့်သက်ကာယဒိဋ္ဌိဖြစ်တယ်ဆိုတော့ပြောစမှာဟုတ်ဆက်မနေတယ်ဒီခန္ဓာကြောင့်သက်ကာယဒိဋ္ဌိသတ္တရဒိဋ္ဌိဖြစ်တယ်ဆိုတာတပြည့်တော့အပိတ်ရှိစမ်းပါဘူးသူဟူထိုးကြတော်တွေဟောပြီးသားနော်မှန်ပါဘူးခရီးကထောက်ခံချက်ကိုလိုချင်တယ်သူကတပည့်ကြပရိထောက်ခံချက်ကိုတရားထောက်ခံချက်ခရီးထောက်ခံချက်လိုချင်တော့နားနေတဲ့နောက်ကသူ့နောက်က999ပါးက အဲ459ပါးကမရှိဘူးလားရှိပါဘူးအဲအဲ့ဒီရမောင်းက900ကိုအဲ့ဒါတွေကိုသူကဖျားထောက်ခံရရပြီးကျွတ်တောင်းဝင်စေချင်သူ့ဘော်တော့ဖြင့်ဂုံသိန်တို့မလေးစားပေါ့လေမောင်နိုင်သဘောကျအဲ့ဒီလိုဖြစ်နေတာနဲ့ရှင်ဗျာတို့တက္ကာယဒိဋ္ဌိဖြစ်တာပြောစမ်းပါဦးတက္ကာယဒိဋ္ဌိဆိုတာကွာသောဘိက္ခုအရိယာဏအရသဝိအရိယာရမသာအာကောဝိတော့အရိယာရမေအဝိနိတော့ ပြီးတော့သုတ္တဝါတာကောမဖြစ်ခဲ့လို့ရှင်တော့သက်္ကာရီဖြစ်တာပဲရုပ်ငါထင်လို့ရှင်တော့သက်္ကာရီကွာဝေဒနာငါထင်သက်္ကာရီပညာငါထင်သက်္ကာရီအဲသင်္ခါရငါထင်သက်္ကာရီဝိစိတ်ငါထင်သက်္ကာရီဘောကသက်္ကာရီရှိနော်ကောင်းပြီဒါသက်္ကာရီတော့ဖြစ်တာတော့သိပါရဲ့ဗျာတဲ့သက်္ကာရီမဖြစ်တဲ့ဤပြောစမအောင်မေးတယ် သက္ကာမဒိဋ္ဌိမဖြစ်တဲ့နည်းဆိုတော့ကွာတဲ့ဒီဥစ္စာအိဋ္ဌတရားအိဋ္ဌဖြစ်တဲ့တရားဒုက္ခတရားဒုက္ခဖြစ်တဲ့တရားကိုဖြင့်တဲ့နေတမမနေသောမနေနမေသောအတ္တဖြင့်ငါ့ကိုငါငါ့ဥစ္စာမဟုတ်ဘူးလို့ယူလိုက်လို့ရှင်းဒါသက္ကာရှိလွတ်သွားတာပါတပည့်ကြဒါလေးဖြစ်ပြမြင်လိုက်ရင်သက္ကာရိလွတ်သွားအဲငါ့ကိုငါငါ့ဥစ္စာမဟုတ်ဘူးဆိုရင်သက္ကာရိလွတ်သွားတာပဲဒါကြောင့်ကွာတဲ့ ငါဘုရားသေချာဟောပါမယ်တက္ကရာဒီလွတ်တဲ့ရှင်းနာပြီမဟုတ်လားရှင်းပါပါဒါဖြင့်ခင်ဗျားတို့ဒီကံငါ့ကိုငါငါ့ဥစ္စာမဟုတ်ဘူးဆိုတဲ့အတိုင်းအဖြစ်ဖြစ်တည်မြင်ပြီးဒီကလာအနိစ္စဒုက္ခအနတ္တဆိုတဲ့ငါ့ကိုငါငါ့ဥစ္စာမဟုတ်ကြောင်းကိုကောင်းကောင်းသိသွားလို့ရှိရင်တက္ကရာဒီမပြုတ်လားပြုတ်ပါအဲတက္ကရာဒီပြုတ်ပါတယ်ကွာငါ့ကိုငါအထင်ပါတော့ ငါကိုဟာမဟုတ်ဘူးဒါရီဟာအနိစ္စဒုက္ခအနတ္တတွေပဲအစစ်ဖဲလို့ညာနဲ့ရှုနေရင်ဘာဆိုကြကောင်းပြီဗျာတဲ့ဒါတပည့်တော်လည်းကျင့်တတ်ပါပြီဆိုတော့နောက်ကရန်တွေကလည်းနိုင်ကျင့်တတ်ဘုရားကထောက်ခံချက်ပေးတာဘူးတော်ဟောပြီးသားဒီတရားတွေမှန်ပါဗျာဒီလိုနဲ့ပဲဒါရင်ရှင်ဗျာတဲ့ဒီဥစ္စာငါကငါငါဥစ္စာလို့မယူလို့ရှိရင်သက်္ကာရီတိပြုတ်တယ်ဆိုတဲ့ဥစ္စာကိုအကျေတွင်လေးပြောစမ်းပါအောင်ဆိုတော့ဘုရားက ယူပါအနတ္တဝေဒနာအနတ္တသင်ညာအနတ္တသင်္ခါရအနတ္တဝိညာဏအနတ္တဒီလိုဟောလိုက်မှန်ပါဘူးဒီလိုဟောတော့နောက်ကယန္တဘဝေဖောက်ခန္ဓာ၅ပါးစလုံးအနတ္တဟောထားပြီနောက်ကယန္တဘဝေဖောက်လာနာရဲ့မတ္တနဲ့ဘယ်မှာအာကုကျယ်ရှိတော့လဲအကုန်အနတ္တတဲ့ကဲဘယ်နဲ့ဖြစ်လဲအာကုကျယ်မရှိဘူးတဲ့ဘုရားဘယ်နဲ့ဟောလိုက်လို့ အကုသမရှိဘာဘယ်လိုဟောလိုက်အကုအနတ္တဆိုတော့ဘယ်နည်းနဲ့မှတဲ့ငါမဟုတ်တာကြီးပဲအနတ္တဆိုတာငါမဟုတ်တာကြီးပဲဒီလိုဖြင့်အကုငါမဟုတ်ခဲ့လို့ရှိရင်ဘယ်ဟာများငါလို့ရပါမလို့ပေါ်လာမှန်ပါဘာလို့ကြောက်เสียကောင်းတယ်ကြတော့မှနာရမတ္တဝေပေါက်လာတာမှန်ပါရှင်းမလားရှင်းပါခန္ဓာငါးပါးသောအနတ္တဖြစ်ခဲ့လို့ရှင်ဘယ်ဟာငါလို့ရပါမလဲကဲမောင်နေဘယ်တော့ကြောက်เสียကောင်းကောင်းပါ ခန္ဓာ၅ပါးအခုဘာမှဆိုးမရလို့ရှိရင်ဖြင့်တဲ့ဘယ်ဟာငါလုပ်ပြီးဒီကရဘယ်လိုဘဝကူးတဲ့အခါမှာဘယ်လိုများဖြစ်ရမှာတော့မဒီလိုလာပြိုက်တယ်အဲ့ဒီတည်းမှာဘုရားသခင်ကိုမြင်ဒီကူရောတော်တော်ခက်တဲ့ကူရောပဲနာဘုရားကအနတ္တဟောလိုက်တယ်ဆိုတာသူ့မှာအနတ္တအကြောင်းခံပြီးဒီကရဘယ်ဟာအားကိုးရပါမလဲဆိုပြီးဒီကရရှားနေပြီ ဆိုပြီးဘုရားကဒီကိုယ်တော်ဝန်းနေနဲ့မှသူတပ်ပြင်းဉာဏ်နဲ့ကြည့်တော့ကုန်ပြီသူအနတ္တကိုအနတ္တပြုတ်သွားလို့ရှင်အတ္တဘယ်ဟာယူရပါမတော့ဒကာဓမ္မတွေဒီလိုဖြစ်လာတာနော်အားလုံးအနတ္တဖြစ်နေလို့ရှင်ဘယ်ဟာငါရှိတော့မလို့ဘယ်ဟာငါလို့ရပါမလို့ကဲဒကာဓမ္မတွေမခက်ဘူးလားခက်ပါဘူးလူသေးတော့ငိုရတော့ပေါ့ဗျာဟုတ်လားအားလုံးမြင်ဒိန်လုံးမြင်သေးကုန်ငါဘယ်နဲ့လို့ရမလို့ဖြစ်လဲ အားလုံးတိမ်လုံးတော့ဒုက္ခရောက်ကုန်ပြီနောက်ဘယ်နဲ့လောက်ရမလို့ဆိုတော့သူ့တက္ကရာတွေထည့်သူပေါ်လာမှန်ပါသဘောကျ။ကဲငါဘယ်နဲ့ငါဘယ်နဲ့လုံနေရမတုံးဆိုတာအာရုံတွေကုန်လို့ချင်းငါဘယ်နဲ့လုံနေရမတုံးဆိုတော့မောင်နိုင်တဲ့ဥစ္စာတက္ကရာကြီးပေါ်တာမသိကြဘူး။အာလုံးအကွဲရမရှိတော့ဝိပုပ်ရင်ခြေရလက်ရကောင်းတော့ပြုတ်ပါပေါ့။ကိုယ်မျက်လုံးနေလဲပြုတ်ပါပေါ့။ကျုပ်ဘယ်နဲ့လုံနေရမလဲငါဘယ်နဲ့လုံနေရပါမလဲလို့ငိုချင်းချတာတွေမောင်နိုင်လို့ကြားဘူးလေ။မှန်ပါဘူး။ အဲ့ဒါဘာပေါ်လာလဲဟိုကတပြုံလုံးအနတ္တဖြစ်သွားလို့ငါပဲလို့ကမပေါ်လာမနေ့ရတဲ့ရှင်းအောင်ပြောပါရဲမနေ့ရတဲ့ရှင်းအောင်ပြောပါရဲတပြုံလုံးကအနတ္တတွေဖြစ်ပြီးသုတ်တန်ကြီးပို့လိုက်ရလောကီဥပမာပေါ့လေနော်သုတ်တန်ကြီးအကုန်ပို့လိုက်တော့ဘောကဒါတွေအနတ္တတွေမအနတ္တသဘောတွေပြောသွားကြတာငါပဲလို့ကမတုံးလို့နောက်ကလူကရှိမရှိရှိပါဘူးခိုင်းဒကာဓမ္မဟိုကအနတ္တပြတာနဲ့ဒီငါပဲလို့ကမတုံးငါပါကိုကပါမတုံး အာဟုရှာပြီမရှာပဲဘူးရှာပါဘူးအဲနောက်ဘေးကလူတွေလည်းမောင်နေတဲ့လူတွေကကိုရတယ်လူတွေကကွာလူတယောက်ကံလူတွေလူလူတယောက်ပါကံနေရှိနမင်းဘာပူဇော်ရှိတော့ဆိုမင်းတို့ကဟောရတာပဲဟောပြီမဟုတ်ပဲဘူးလားဒါပဲထွက်เสียရှိတာကိုယ်လည်းဒီလောက်ထွက်တတ်တာကိုမထွက်ပဲဘူးလားမင်းဘာကိုရရှိတော့ကမင်းမွေးတော့ကရွှေတဲလဲငွေတဲလဲများပါလာသလားမင်းနားကြတွေကလာကုန်ပြီ ကာမိကံဖန်နဲ့လာကြတာအဲ့ဒီကံကိုမင်းပြစ်ပယ်တော့မလားကွာကံအားကိုခင်တယ်မှန်ပါမင်းကံဘယ်သွားမလို့ငါချက်လိုက်တော့မလာဘူးလားမင်းကံဘယ်သွားမလို့နဲ့မင်းနောက်မှာရှိနေတာကဲဟောကြမလားမဟောကြဘူးမင်းကံဘယ်သွားမလို့နဲ့မင်းနောက်မှာရှိနေတယ်တဲ့ကိုကမှန်ပါစာရေးတမင်ရဘုဒ္ဓတရှိတဲ့လူကဒါဟောမယ်မဟောဘူးလား သဘောပါရဲ့ဒါခင်ဗျားတို့ဒီနေ့တော့လူသေးပြပြီးငိုကုန်မှာအတ္တဆွဲလာတော့သိကြပါလားသိပါပါကဲခုနကယဟန်နဲ့ဆွဲကုန်တယ်ဘာထူးသေးလဲထူးပါခန္ဓာငါးပါးအနတ္တဖြစ်ခဲ့လို့ရှင်ဖြင့်သူကဘာအာကိုရမှာတော့တဲ့ကဲမောင်းနိုင်သူဘာအာကိုရမှာလဲရမှာပေါ်လာတာလေမှန်ပါအဲ့တော့ဘာမှအာကိုရမရှိလို့ရှင်သူကံမဲအာကိုတော့မယ်တဲ့ဒီယဟန်ကခင်ဗျားတို့ဟောတော့ ခင်ဗျားသားလည်းမရှိဘူးသမီးလည်းမရှိဘူးအကုန်ခင်ဗျားဖြည့်ပြတဲ့ကျိုးဖြစ်ကုန်ပြီဘာလို့တော်လဲဘာပူဇော်ရှိတုံးများဘာမှပူဇော်မယူကာမိကံဖတ်တွေကဘယ်သွားကြမှာလို့မှန်ပါဘူးဘုရားဒါပဲဟောအောင်မှန်ပါသမင်းညသမားဒါပဲဟောเสียရှိတယ်ဒီပြင်ချဲ့များဟောเสียရှိသေးရလားခိုင်းတရားဓမ္မတို့သဘောပါကြပါဘာအားကိုခိုင်းကာမကမင်းပြစ်ထားမှာလားမေးလိုက်တယ် မေ့ကြဘူးမေ့ပါဘူးဒါကမင်းပြတ်မထားပါဘူးကွာလေမင်းတချို့မြင်မလားကွာသားတိုင်းကမဆုံးပြီးမှအိုးစိပွားရည်တွေများဖြောင်းလိုက်တယ်နော်ကံကွာမင်းပေချာဟောမှာပဲမဟုတ်ဘူးလားနောက်မှာပဲစိပွားဖြစ်ပြီးတကယ်လည်းကံမဲကွာဆိုတော့မင်းကံကဘယ်မသွားဘူးဆိုတော့မင်းယုံမလားဆိုတဲ့အဓိပ္ပာယ်မျိုးကိုကကံကိုသတ္တရကိုခေါ်ချတယ်မှန်ပါပါဟုတ်လားဟောဟောတယ်လေအတွင်းဝင်သွားမဝင်သွားဝင်သွားပါ ကဲသဘောပါကြဘုနဲ့ငါရံဖြစ်တာမောင်နိုင်ဖြစ်ထိုင်မဖြစ်ထိုင်ဖြစ်ထိုင်ကဲကိုကသဘောကြအဲ့ဒီဒီမှာဘုရားသခင်ကိုရမဲတေနခောပနသမယေနဧကောဘိက္ခုဧဝံဝိတေကောဟောတိဘယ်လိုလဲယူပါဏတ္တဝေဒနာတ္တသင်ညာတ္တသင်္ခါရတ္တဝိညာဏတ္တကာမအတ္တနာ အဲသူအကုန်တတ်ဖြစ်တဲ့ခါကြလို့ရှင်ဖြင့်တဲ့သူဒီသာကံကိုသာရင်သူဒီကားလို့ရှင်ကိုးစားပါတော့မယ်အားထားပါတော့မယ်လို့သူဖြစ်တယ်ကံနဲ့ပဲသူတန်တရာလေးသွားတော့မှာပေါ့ဗျာအဲ့ဒီတော့ကိုတဲ့အဲ့ဒီပုဂ္ဂိုလ်ငါဖျားနှိပ်ကွလိမ့်မယ်ငါဖျားနှိပ်ကွရမယ်တဲ့သူဘယ်လိုနှိပ်ကွရမလဲသူ့မှာဘာဖြစ်နေတုန်းဆိုဒီနားမလဲတဲ့ငါဖျားရဲ့တရားကိုခုံကျော်ပြီးတဲ့ကာလတည်းအနတ္တပါဆိုတဲ့နဲ့သူအတ္တ သီးသန့်ရှာယူတာမှန်ပါဘုရားတရားခုံကြော်ပြီးယူတာမယူဘူးလားယူပါဗဗ္ဗေမာနတ္တသူကြော်ယူတာမှန်ပါသဘောကျဘာကြော်ယူသွားအလုံးစုံအနတ္တဆိုတာဓမ္မတွေရှင်းမိတာလင်းမိတာမဟုတ်လားမှန်ပါအဲ့ဒီကဟိုဒါတွေအကုသရာမရှိလို့ရှင်ကမဲအကုရတော့မှာပဲဗုဒ္ဓဘာသာမှာရှိတယ်နော်မရှိဘူးလားဓမ္မအဲဒါဖြင့်နိနေတော့ဖြင့်จิตတို့မတတ်နိုင်ဘူးကံမရှိတော့တာ ပဲ့နေကြဒါပဲဒါပဲခင်ဗျားတို့ဒီတိုင်းပဲစွဲလိုက်တော့တာပဲအဲဘာလို့လို့အချိုးကိုမကြဘူးကံမြပဲနဲ့ဖြစ်နေပါလိမ့်မလို့တို့ဆိုလေလေကံမကောင်းကံဆက်ရတာပေါ့အာမလေးငကောရှည်တဲ့တိုင်းထပ်ဆက်ပြန်ပြီတရားဓမ္မတို့ဘယ်နဲ့ဖြစ်နေတာတော့ငါလို့ကြောင်းဆိုလာတဲ့ကြနေပြီရိမ့်ပြီလားမန်လေးတော်ရစာလေးနဲ့လုတ်ခဲ့ကြသေးလားကံဆက်ရအောင်လေ သဘောကျ။ဒါငကုကံတိုးနေလို့ဘာဖြစ်နေပြန်လဲ။ဆက်တယ်ဆိုတော့ငကုကံရှိနေတယ်ယူလားမရှိဘူးယူ။ရှိနေတယ်။ဟိုတိုးလို့ဆက်ပါတယ်ဆိုတော့ဆက်ရှိနေတာပေါ့။မှန်ပါ။ဒါဖြင့်ဗာရိတိဆိုကြမယ်။မှန်ပါ။ကမ္မဝါရီသတ္တရဒိဋ္ဌိ။ပေါ်ကြ။ပေါ်ပါ။ဘယ်နဲ့ဆိုကြ။ကမ္မဝါရီသတ္တရဒိဋ္ဌိ။လွတ်ကြငါရစာလေးတုတ်ကတော့မလွတ်နဲ့လို့တော့မဆိုပါဘူး။တို့တည်းယူတော့ဖြောက်ပါ။မှန်ပါ။သဘောကျလား။ကံဆက်ချင်လို့တော့ကံကတိုးနေလို့ အရင်ကန်တိုးနေတယ်ပျောက်တော့မပျောက်ဘူးတိုးရပဲရှိတယ်သူကပြီးတော့ဘာလုပ်ပြန်လဲဆက်တယ်လို့ဆိုသဖြင့်အဲ့ဒါဘုန်းကြီးတို့ဓမ္မတွေမှာဒီတိုင်းပဲဆောင်ဟောတဲ့ဥစ္စာကိုခင်ဗျားတို့ကတိုက်ရိုက်ပြီးပြစ်နောက်ကအမြဲလိုက်ပြီးဒီကလာတူရင်ဆက်ပြီးဖဲ့တော့ကိုဝိုက်သာတဟတတရာတိသိကြဘူးလားသိကြပါတူတယ်ဆိုရဲကပျောက်သွားတာလားဒီအတူလေးရှိနေတာ ငါ့ဘာလို့ကြောက်ဆက်ရမှာဆိုတော့ဒကာဓမ္မတို့ငါလို့ကြောက်ပဲစာလေးသာကြောက်တပတ်ကြဒီလိုကမလုပ်ဘူးလားအဲပြည်ရင်ဆရာကဟောလိုက်တယ်မင်းမကောင်းဘူးကံလေးပဲလေဆက်ဦးပါနဲ့ခြေသက်လက်သေးတွေဖြတ်กว่าမြုပ်กว่าသွန်လေကွန်လေကြည့်ကံဆက်သူကလည်းဒါပဲဟောတယ်သူကလည်းကံဆက်ပဲဟောတယ် ကံပြောက်သွားလို့ဆက်တာလားဒကာရမတို့ကံတိုးနေလို့ဆက်တာလားကွာပါပြီဗျာဘယ်တော့မှမပြောက်ဘူးအရင်အရှိကြီးတော့နောက်မှတိုးသွားတာရိမ့်မိရလားအရင်မနဲ့နေတော့အရင်ရှိနောက်မှပါဖြစ်သွားဟိုဟာသူဒိဋ္ဌိဒီမရဘူးလားအရင်ရှိနောက်မှတိုးသွားတဲ့ဒကာရမတွေကဘာလို့မစိတ်ဘူးမကြိုးမှနေတယ်ကံကြိုးမှနေရင်တော့ကိုယ်ကခက်ပြီမခက်ဘူးလားအဲ့တော့ ဒါဒိဋ္ဌိရှိမရှိခင်ဗျားတို့ယနေ့ပူရှင်းပေးတာတပည့်ကြပါရိစီတုံးကမ္မဝါဒီလည်းယူတယ်သက္ကရာဒိဋ္ဌိလည်းပါတယ်တပည့်ကြကံသာလည်းအမိကံသာလည်းဆိုတော့ဧဝရာပါကံသာလည်းအမိကံသာလည်း၎င်းကံတူရင်ဆက် သဘောကျပါလား။ကဲဒါဖြင့်ဒကာရမတို့ဒါသတ္တရာဒိဋ္ဌိခုနကရမ်းယူတာယူသင့်မယူသင့်ယူသင့်ပါဘုရားကယူပါဏတ္တဝေဒနာဏတ္တသင်ညာဏတ္တသင်္ခါရဏတ္တဝိညာဏဏတ္တလို့ဟောလိုက်တယ်ကြားလိုက်ပြီနဲ့ပြင်သူစိတ်တွေဖောက်ပါမှန်ပါအကုန်ဏတ္တရှင်ဘာအကုဝရလဲဘာအကုဝရလဲအဲ့ဒီဒီမှာဘုရားသခင်ကမြတ်သူစိတ်ထဲဝင်ကြည့်တော့သိဩအဝိဓာဝိဇ္ဇာရတော့တဏှာဒီပရိယေနာ အဲပညာမရှိတဲ့ပုဂ္ဂိုလ်မျိုးအဝိဇ္ဇာကလည်းများပြားခြင်းကြောင့်တဏှာကြီးမှုပြုပြီးတကလားနေသောကြောင့်သူတွေကလည်းဆိုရင်ဘဝပြန်မှာသိဆိုရင်တော့ကံအားကိုပြန်တာပဲတပတ်ကြဘဝပြန်မှာဆိုရင်တော့ဘာအားကိုကဲဖယ်ရိစီတဲ့ဝင်သွားတယ်သူ့ပဲအားကိုစရာရှိတော့တယ်တဲ့ငါးပါးကတော့မကိုရတော့ဘူးကိုပြုတ်ထားတဲ့ကံလေးနဲ့ပဲတန်တရားခင်းသွားရုံကြံတော့နားပါ ဘယ်နဲ့တော့ဓမ္မတို့ဗာရိတိတို့သတ္တနာအဲ့ဒီကဲတော့ငါဖျက်ဆွဆွဲတာကွာသဘောကျလားငါဖျက်ဆွဆွဲတာတဲ့ကံချုပ်ပါတယ်ကံအဖြစ်ပြီးပြတ်တာပဲဆိုတာကငါဖျက်သေးချာချာဟောပါရတဲ့ယူပပင်ရှင်သာလောကေသောရသေစေဣတိသာရဏဘိယမနာဘိတိ ဒီသူခင်တွဲတဲ့တဏှာပယ်ရမယ်ဆိုတော့ဖြစ်ဖြစ်ရှိလို့ခိုင်းတာမှန်ပါဘူးအဲ့ဒီလိုဖြစ်ဖြစ်ဖြစ်ပြီးပြက်ပါတယ်ကွာဒီလိုရှုမှတ်တယ်တဏှာသေးတာမဟုတ်လားမှန်ပါဘူးသေသေးချာချာငါဟောပါရတဲ့သူသတ္တရာလေးတွေဖြစ်ပြီးကံမဲ့အာကိုရတော့မှာပဲအနိစ္စပဲတရားဒုက္ခလားဒုက္ခလားဒုက္ခပါဘူးအဲ့ဒီအနိစ္စဒုက္ခပဲတရားကိုငါ့ကိုငါငါ့ဥစ္စာလို့ဆိုတယ်ရလားဆိုတယ်ပါဘူးအဲ့ဒါဟောလိုက်ရစေနာလေးကကြည်တယ်ငါ့ကိုငါငါ့ဥစ္စာဟုတ်သေးရဲ့ဟုတ်ပါဘူးငါလောက်တာကဘယ်ပြောက်မလို့ဆိုတော့ငါ့ကိုယ်လေးကဟုတ်သေးရဲ့ဟုတ်ပါဘူး နတ်စေနာဖယ်သွားမလို့กว่าဆိုပြီးသိမ့်ပိတ်ထားတဲ့သဘောကိုမရောက်တဲ့အခါကျတော့ခေါင်းကကောင်းဆောင်ရမ်းနဲ့တကွာ900ဟာအခုတခါလေငါ့ကိုငါငါ့ဥစ္စာမဟုတ်ဘူးလို့ ဒါရီယာဖြစ်ပြက်ပဲငါကငါငေါ့စာဆိုစရာမရှိဘူးဆိုပြီးကြတာရှုကြတာပေါ့ဒါရင်ဖြစ်ပြက်မြင်လို့ပေါ့သဘောကျလားဖြစ်ပြက်မြင်တော့ငါကငါငေါ့စာရှိသေးရဲ့မရှိပါဘူးငါကငါငေါ့စာမရှိဘူးလို့ဆိုတာဖြစ်ပြီးပြက်နေတာဖြစ်ပြီးပြက်နေတာဘယ်မှာလားငါကငါငေါ့စာလို့ဆိုစရာတကွက်ပါရလားအဲ့ဒီကဲဖြစ်ပြက်ရှင်ရင်မတ်တတ်နဲ့ဒကာရမတို့သူညံရင်နိုင်တက်ပြီးကြလားအလုံးကိုပဲသောတာပန်ဖြစ် မှန်ပါနောက်ဆက်ရှုသက္ကရာကဖြစ်တာမှန်ပါဒီစေတနာကိုရှုချတယ်မှန်ပါတပည့်ကြဒါကြောင့်စေတနာကိုလည်းဘုရားသခင်ကိုရမေကြီးကဒီဘသင်စေနာလောကေတရသင်စေနာလောကေမလာဘူးလားမှန်ပါအေးဒါကြောင့်စေတနာကိုလည်းခမည်းတော်ဖြစ်ဖြစ်ရှုနိုင်တာပဲတဲ့နှုတ်မရင်စေတနာကိုခမည်းတော်ကအဲစေတနာအကံပဲဒီကံကိုလည်းအာကုပြတ်မှဆိုလို့ဒီကံကိုလည်းငါလူသွားရရိပ်ပါသလို နွားသွားရနောက်ကဘိမ့်လိုက်တယ်လို့ဒီလိုထင်ပြီးဒီကလာခမရတို့သူကသူ့ကိုသတ္တရယူလိုက်မှဆိုတဲ့အတွက်ယူပသင်္စေနာလောကေသောရသင်္စေနာလောကေဣတိတာသာသနာဘိယမနာဘိတိဆိုလို့စေနာကိုတော့စေနာဘုံသူဥပါဒံဖြစ်မနေဘူးလားဖြစ်နေပါဘူးတပည့်ကြစေနာဘုံဘာဖြစ်ဥပါဒံစေနာဆွဲလိုက်ရင်ဥပါဒံဖြစ်နေတော့ကိုကကြောက်ရကောင်းမလားကောင်းပါအဲ့ဒါကြောင့် ဒီစေတနာကိုခင်းတွယ်တဲ့တဏှာကိုလည်းစွန့်ရမယ်အဋ္ဌေသာရဏဘိယမနာဘိယတိဆိုတော့ဒီဥပါဒံပယ်လိုက်กว่าဆိုတော့စေနာဖြစ်ဖြစ်ရှုလိုက်ရိမ့်ပြီလားဘာဖြစ်ဖြစ်ရှုအောင်စေနာဖြစ်ဖြစ်ရှုအောင်အဲ့ဒါကြောင့်ခမရတို့သာနာမှာခြေလေးမြောက်တယ်လေစေနာပဲလက်ကလေးမြောက်တာစေနာစေနာဘာပဲနဲ့မြောက်ရရမရအဲ့ဒါခမရတို့ငါထိတ်ခောက်လိုက်ရမလားလို့ဆိုရင်ဆိုတာဗျာစေနာတွေကခောက်ကြဘူး ခောက်လို့တဲ့စေနာခောက်တာငါခောက်ရရမလားစေနာငါဆွဲဆွဲနေတာငါပြောရရင်လုံးကုန်တော့မယ်ဆိုတော့ပြောတာကစေနာတိုက်တွန်းတဲ့စေနာပြောတာမှန်ပါလုံးကုန်ရောက်မယ်ဆိုတော့စေနာခင်ဗျားတို့ငါထဲမနေဘူးလားမှန်ပါငါသွားရင်လည်းရှင်ငါသွားမနေနဲ့ပါဆိုင်လို့တို့စေနာကတော့အသွားခိုင်းလို့သွားတာဟုတ်ဘူးလားစေနာငါဆုံးမဆွဲဘူးလားဟဲ့ငါလာမတာနဲ့ငါသွားရင်လည်းစီသွားမယ် ဆိုတော့သွားတာသွားဖို့တိုက်တွန်းလာပြီတော့စေနာတိုက်တွန်းလာစေနာငါစားမစိုးဘူးလားအဲ့တော့ခုနကရန်ဆွဲတာမင်းတို့ကအထူးမှတ်နေသေးလားမှန်ပါဘူးအိုးသူတို့ကဒါတွေဆွဲထားတာနောနေတယ်တော့ပြောမပြောရဘူးလားသူကဒါအခုတော့စေနာရှုသင့်မရှုသင့်ရှုသင့်ပါအဲကံကိုအတ္တလုတ်တဲ့အတွက်ဘုရားကဟောရတာ မှန်ပါသဘောကျကံဟာလည်းပါတယ်စင်စစ်ကအနတ္တခင်ဗျားတို့ကဘယ်လိုလုပ်ကြအတ္တအဲငါစေတနာပဲကောင်းမလို့ဆိုတော့ဘာဖြစ်အတ္တဟုတ်လားငါစေတနာဟဲ့ဘယ်မှမပြောက်ပါဘူးမသေးချာသုံးတာဗျာမှန်ပါငါစေတနာဘယ်မှမပြောက်ဘူးတဲ့နေစားခြင်းစားမစားခြင်းငါတော့ကျွေးတာပဲငါစေတနာတော့လကမ်းဖြစ်ဘူးမပြောက်ဘူးတဲ့ငါစေ ဒီလိုပြောကြတယ်ပြောတာဒီစေနာကိုသတ္တရာရှိမရှိရှိပါဘူးအဲ့ဒါကြောင့်ဘုရားရန်ရှိတာဟာမောင်းနိုင်ထူးထူးဆန်းဆန်းဘုန်းကြီးကဟောတယ်လို့လုံးနေနဲ့မှန်ပါပါဘုရားကလှုပ်ချင်တယ်လှုပ်ပါခင်ဗျားတို့မှာပြည့်စုံရှိတယ်မဆိုးရဘူးလားဆိုလိုက်တာကောင်းကောင်းသဘောပါလား ဒါဖြင့်ဒကာဓမ္မတွေဒီစေနာကိုလည်းမလုပ်ကြဖြစ်ဖြစ်ဖြစ်ဖြစ်ရှုလိုက်တဲ့အခါကျတော့ငါ့ကိုငါ့ငါ့ဥစ္စာဟုတ်သေးရဲ့ဒီအနတ္တတရားပဲလို့ဖြစ်မတော်ဘူးလားအဲဒီလိုဟောလိုက်တော့မှခေါင်းကရန်900ခေါင်းဆောင်နဲ့တော့ရန်900ဒီမလေးတန်တက်ပြီအကုန်ရန်တာဖြစ်သဘောကျကံကိုအတ္တယူတာကိုမနှဲဖြုတ်ယူရတရားတွေဆက်ဆက်ဆက်ဆက်ဟောတော့ကံကို ဒီအနတ္တတွေအာမကုရပါဘူးဆိုတော့ငါဘယ်နဲ့လို့အာကိုရှာပါမလို့ငါပြုထားတဲ့ကံရှိတာဒါကိုယုံပဲဘလို့ဖောက်သွားတယ်မဖောက်ဘူးလားအဲဒီလိုတရားဓမ္မတွေဟာဩသိကံဤကျွတ်တော့မူပါဘူးကြောင်းဆောက်တတ်တဲ့စေနာတွေဘယ်သွားမလဲဘုရားတည်ထားတဲ့စေနာတွေကဘယ်သွားမလို့နဲ့ကျွတ်တော့ကလူသွားရရိပ်ပါတယ်လို့လိုက်နေတာပဲဆိုတော့စေနာတို့ဟာသူ့ ချုပ်ပြောက်ပြီမှန်ပါပဲစေတနာတိုင်းဒီဒီအခုလုတ်တဲ့ယုံနာကအကြောင်းဟုတ်လားဒီဒီယုံနာနဲ့အလားတူနောက်ဘဝယုံနာမပေါ်ဘူးလားပေါ်ပါဘူးပေါ်တော့ဒီကတတူတကြလိုက်သေးလားမလိုက်တော့ဒီကအနတ္တတွေမလိုက်မှမလိုက်နိုင်တာကြီးမှန်ပါလိုက်နိုင်ကြရဲ့မလိုက်နိုင်တော့ဟိုတဲ့အလားတူပေါ်တယ်ဆိုတာကယူရ သဘောကျအဲ့ဒီလိုမယူခဲနဲ့သူကနောက်ကကိုတစ်ခေါက်ခေါက်လိုက်နေတယ်ဆာယဝအနုပါယိနေလို့ဘုရားကဆောင်းဟောတဲ့ဥစ္စာလူသွားတာအရေးပါတယ်လို့နောက်ကလိုက်ပါတယ်လို့ဆောင်းဟောထားတာကိုဟိုးဆောင်းဟောထားတယ်လို့မယူတော့ဘူးအဟုတ်ကိုလိုက်တယ်လို့တက်ရည်ပြလိုက်အဲ့ဒါကြောင့်ဗာရိတိဖြစ်ရှင်းနိုင်ကြပါလားဒါဖြင့်ဒကာရမတော့ဟောဒီစေနာဒီရင်ချုပ်တာပဲဒီစေနာဒီရင်ချုပ်ပြီး နောက်နိဗ္ဗာန်မရသေးလို့ရှိရင်အခုလောက်တာကလည်းစေနာနဲ့ကွာနာယုတ်ကိုဗျာအဲဒီလူနာယုတ်ကချုပ်မှာပဲအကြောင်းကျဆက်ပြီးနောက်နာယုတ်တော့ပေါ်ပါဘူးနိဗ္ဗာန်မရသေးရင်ဒီသူတို့ကတော့ဒီလိုစားလိုက်ကြလားမလိုက်ပါဘူးအဲ့ဒီလိုယူမှတည်းအတဲ့ကြတယ်ဆိုတာသဘောကျရှင်းပြီနော်ဒါဖြင့်စေနာလေးကိုလည်းကိုယ့်အကုန်လုံးပေါ့ဖြစ်ပြရှုကြပါဦးမရှိလို့ရှိရင်ခင်ဗျားတို့ကိုကျွန်းထဲမှာလည်းဆိုရင်လည်းခင်ဗျားတို့စေနာနဲ့ခင်ဗျားတို့ နိုင်ရမရောက်ဘူးလို့ဘုန်းကြီးကမဟောဘူးဒီအခုယူထားတဲ့ယူကမက်ဖို့မရဘူးလို့ဟောတယ်နိုင်ရသူတည်းတော့ရောက်တယ်စေနာကောင်းတာခနဲ့စေနာအမှန်ကောင်းတာပဲဒါလေးကနိုင်ရသူတည်းတော့ကျိုးပေးမှာပဲဆိုတော့သေချာဟောပါတယ်ခင်ဗျားတို့ယူထားတဲ့တက္ကရာရိတိကြောင့်လည်းသူကမက်ဖို့သာတားပါတယ်နိုင်ရသူတည်းမတားပါဘူးကိုယ်စေနာပဲကောင်းလို့ဆိုဘယ်မှမတော်ဘူးခင်ဗျားတို့ယူခြင်းနဲ့ယူလိုက်သို့တော့ ဝိပဿနာနဲ့တော့သွားမလို့မှန်ပါပါနိဗ္ဗာန်တော့ရတော့မှာမဟုတ်ဘူးမရပါဘူးနာရတုတိတော့လေရောက်မယ်ဆိုတော့ဒါရင်သက္ကာရိတိဒီယနေ့ထူးထူးခြားခြားမှသက္ကာရိတတ္တရာရိတိဒီနိဗ္ဗာန်မဲ့ဖို့ကိုသာတိုက်နာရတုတိကိုမှန်ပါပါကဲခမည်းတော်အဲလောက်တာကခမည်းတော်ကြောင်းဆောက်တယ်ဖရာတယ်တယ်စေနာကောင်းကောင်းနဲ့လုပ်ကြတော့ ဒီနာရသူတွေရောက်ချင်လို့လားဒီနာရရည်ရက်ကနိဗ္ဗာန်ရောက်ချင်လို့နိဗ္ဗာန်ရောက်ချင်လို့ရှိရင်ဒီဒိဋ္ဌိလည်းဖြုတ်တပတ်ကြအဲသူလည်းဒီနေရာရင်ဖြစ်ဒီနေရာနဲ့ကျသူလည်းနေဆာဘင်္ဂဘုံကငါ့ဥစ္စာမဟုတ်ဘူးလို့ရှုလဲရှုရမရွတ်လို့အရေးတပွဲလိုက်နေတယ်ရှင်သွားပြီနာသူဒီနေဘက်ခင်ဗျားတို့ပြန်ခဲ့ရမှာနိဗ္ဗာန်တော့မရရှင်းမလားသဘောပါလားကဲယနေ့ဒီရင်တော့ကြအောင်